ရှင်ယောဟန်ဩဝရစာပထမဆောင်အခန်းကြီး1ခန်းငယ်1မှ4ရှေးဥစွာကပင်ဖြစ်၍ငါတို့သည် ကိုယ်တိုင်ကြားလျက်ကိုမျက်စိနှင့်မြင်လျက်စိစိကြည့်ရှု၍လက်နှင့်စမ်းသပ်ခဲ့ပြီးသော အရာဒီဟုသော အသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုတင်တို့အားပြသကြ၏ထိုအသက်သည် ထင်ရှားခဲ့ပြီငါတို့လည်းမြင်ရကြပြီ ခမည်းတော်နှင့်အတူရှိဘူး၍ငါတို့အားထင်ရှားခဲ့ပြီးသောထိုထာဝရအသက်ကိုငါတို့သည်သင်တို့အားတက်သေးခံ၍ပြသကြ၏ငါတို့သည်ခမည်းတော်နှင့်၎င်းသားတော်ယေရှုခရစ်နှင့်၎င်းမိတ္တဟာယဖွဲ့ရသည်ဖြစ်၍သင်တို့သည်ငါတို့နှင့်မိတ္တဟာယဖွဲ့စေခြင်းငှာငါတို့ကြားမြင်ရသောအရာကိုသင်တို့အားပြသကြ၏ သင်တို့၏ဝမ်းမြောက်စရာအကြောင်းစုံလင်စေခြင်းငှါလည်းဤအရာများကိုငါတို့သည်ရေးလိုက်ကြ၏အငယ်9မှ10ထိုနှုတ်ကပတ်တော်၌ငါတို့သည်ကြားရ၍သင်တို့အားပြသသောတရားစကားဟုမူကားဘုရားသခင်သည်အလင်းဖြစ်တော်မူ၏ဘုရားသခင်၌မှောင်မိုက်အလင်းမရှိငါတို့သည်ဘုရားသခင်နှင့်မိတ္တဟာယဖွဲ့ပြီးဟုဆိုလျက်ပင် မှောင်မိုက်၌ကျင်လေလျင်တစ္ဆာတရားကိုမကျင့်မှုသာကိုသုံးသောသူဖြစ်ကြ၏ဘုရားသခင်သည် အလင်း၌ရှိတော်မူတကဲ့သို့ငါတို့သည် အလင်း၌ကျင်လေလျင် အချင်းချင်းမိတ္တဟာယဖွဲ့ခြင်းရှိကြသည်ဖြစ်၍ဘုရားသခင်၏သားတော်ယေရှုခရစ်အသွေးတော်သည်ငါတို့အပြစ်ရှိသမျှကိုစေကြောတော်မူ၏ကိုအပြစ်မရှိဟုငါတို့သည်ဆိုလျင် ကိုကိုကိုလှည့်ပြားကြ၏ငါတို့၌ တစ္ဆာတရားမရှိ၊ကိုယ်အပြစ်တို့ကိုဘော်ပြတောင်းပန်လျှင်၊ငါတို့အပြစ်များကို လွှတ်၍ဒုစရိုက်ရှိသမျှနှင့်ကင်းစင်စေခြင်းငှါ၊ဘုရားသခင်သည်သစ္စာတရားနှင့်၎င်း၊ဖြောင့်မတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏။ဒုစရိုက်ကို မပြုပြီဟုငါတို့သည်ဆိုလျှင်၊ဘုရားသခင်ကိုမုသာအပြစ်တင်ကြ၏။နှုတ်ကပတ်တော်လည်းငါတို့၌မရှိ